ယောမဩရစာခန်းကြီးလေးအငယ်1မှ8ထိုတို့ဖြစ်လျင်ငါတို့အဖအာဗြဟံသည်ဇာတိပဂရိအားဖြင့်အဘဲအကျိုးကိုရသနီအာဗြဟံသည်အကျင့်အားဖြင့်ဖြောက်မရာသို့ရောက်တည်မှန်လျင်ဝါကြွားเสียအကြောင်းရှိ၏ဘုရားသခင်ရှေ့တော်၌ထိုတို့မဟုတ်ကျမ်းစာ၌အဘယ်သို့လာသနည်း အာဗြဟံသည်ဘုရားသခင်ကိုယုံကြည်သည်ဖြစ်၍သူ၏ယုံကြည်ခြင်းကို ဖြောင့်မတ်ခြင်းကဲ့သို့ မှတ်တော်မူ၏အကျင့်ရှိသောသူမည်သည်ကားယေရှုအားဖြင့်အကျိုးကိုခံရသည်မဟုတ်ခံတိုက်သောအားဖြင့်ခံရ၏အကျင့်မရှိသောသူမည်သည်ကားမတရားသောသူ၏အပြစ်ကိုဖြေသောသူကိုယုံကြည်လျင် သူ၏ယုံကြည်ခြင်းကို ဖြောင့်မတ်ခြင်းကဲ့သို့မှတ်လျက်ရှိ၏ထို့သူဘုရားသခင်သည်အကျင့်ကိုမထောက်ပဲလျက် ပေးတော်မူသော ဖြောင့်မတ်ခြင်းကိုရသောသူ၏မင်္ဂလာကိုဒါဝိဒ်သည်ရည်မှတ်၍ဆိုသည်ကား၊အပြစ်မှလွတ်ခြင်း၊ဒုစရိုက်အပြစ်ကိုဖုံးအုပ်ခြင်းသို့ရောက်သောသူတို့သည် မင်္ဂလာရှိကြ၏။ထာဝရဘုရားအပြစ်တင်တော်မူခြင်းနှင့်လွတ်သောသူသည်မင်္ဂလာရှိ၏ဟုပြောဆိုသတည်း။အရေဖျားလှီးခြင်းကိုခံသောသူတို့သာလျှင်ထိုမင်္ဂလာကိုရကြသလော သို့မဟုတ်အရေဖျားလှီးခြင်းကို မခံသောလူတို့သည်လည်းရကြသလော။အဘယ်ကြောင့်မေးသနည်းဟူမူကား၊ယုံကြည်ခြင်းကို အာဗြဟံ၌ဖြောင့်မတ်ခြင်းကဲ့သို့ မှတ်သည်ဟုဆိုကြ၏။ထိုသို့ဆိုသော်အဘယ်သို့မှတ်သနည်း။အရေဖျားလှီးခြင်းကို ခံပြီးမှမှတ်သလော။မခံမှီမှတ်သလော။ခံပြီးမှမှတ်သည်မဟုတ် မခံမီမှတ်တည်းအေပြားလီချင်းကို မခံဘဲယုံကြည်သောသူတို့သည် ဖြောက်မှတ်ခြင်းရှိသည်ဟုမှတ်เสียအကြောင်းရှိစေခြင်းငှာငါတို့အဖအာဗြဟံသည် ထိုသူအပေါင်းတို့၏အဖဖြစ်အံ့သောငှာ၎င်းအေပြားလီချင်းကိုခံဒီတာမကငါတို့အဖအာဗြဟံသည်အေပြားလီချင်းကို မခံမီရှိသောယုံကြည်ခြင်းလမ်းသို့လိုက်သောသူ၏အဖဖြစ်အံ့သောငါ၎င်းအာဗြဟံသည်အေပြားလီချင်းကိုမခံမီရှိသောယုံကြည်ခြင်း၏ ဖြောင့်မတ်ခြင်းတစိတ်တည်းဟုသောရေပြားလိခြင်းလက္ခဏာကိုခံရသတည်း။13ထိုမှတပါး၊ဤလောကကို အမွေခံစေမည်ဟုဂတိတော်ကို အာဗြဟံမှစသောသူ၏အမျိုးအနွယ်တို့သည်ပညတ်တရားအားဖြင့်ရကြသည်မဟုတ်။ယုံကြည်ခြင်း၏ဖြောင့်မတ်ခြင်းအားဖြင့်ရကြ၏။အကြောင်းမူကား ပညာတရားနှင့်ဆိုင်သောသူတို့သည် အမွေခံဖြစ်သည်မှန်လျင်ယုံကြည်ခြင်းတရားကိုပယ်ပြီးဂတိတော်လည်းအချီးနှီးဖြစ်၏ပညာတရားသည်ကအမျက်ဒေါသနှင့်ဆက်ဆံ၏ပညာတရားမရှိလျင်လွန်ကျူးခြင်းအပြစ်မရှိ ထိုကြောင့်ဂရိတော်သည်ပညာတရားနှင့်ဆိုင်သော အမျိုးအနွယ်တို့၌ပြည့်စုံသည်သာမကအာဗြဟံ၏ယုံကြည်ခြင်းတရားနှင့်ဆိုင်သော သူတို့၌ပြည့်စုံလျက် အာဗြဟံ၏အမျိုးအနွယ်ပေါင်းတို့၌ပြည့်စုံမည်အကြောင်း၊ကျေးဇူးတော်ကြောင့်ဖြောင့်မတ်ရာသို့ ရောက်စေခြင်းငှါ၊ယုံကြည်ခြင်းတရားကိုသာ အမှီပြု၍ရောက်နိုင်၏။ငါသည်သင့်ကိုလူမျိုးအများတို့၏အဘဖြစ်စေ၏ဟုကျမ်းစာ၌လာသည်နှင့်အညီ၊ထိုအာဗြဟံသည်ကား၊သေလွန်သောသူတို့ကို ရှင်စေတော်မူထသော၊မဖြစ်သေးသောအရာတို့ကို ဖြစ်သောအရာကဲ့သို့မှာထားတော်မူသောဘုရားသခင်တည်းဟူသော ကိုယ်တိုင်ယုံကြည်သောဘုရားသခင်ရှေ့တော်၌ခတ်သိမ်းသောငါတို့၏အဖဖြစ်သည်အငယ်၁၈မှ22တင်းအမျိုးနွယ်သည် ထိုတို့ဖြစ်လိမ့်မည်ဟုသောဗျာဒိတ်တော်အတိုင်းမိမိသည် လူမျိုးအများတို့၏အဖဖြစ်မည်ဟု မျှော်လင့်เสียအကြောင်းမရှိဘဲလျက်ယုံကြည်၍မျှော်လင့်လေ၏ယုံ ကြည်အားကြီးသည်ဖြစ်၍မိမိအသက်သည် အနှစ်တရာလောက်ရှိသဖြင့်မိမိကိုယ်သည်အသေးကဲ့သို့ရှိကြောင်းကို၎င်းမိမိခင်မွန်းစာရာဤဝမ်းသည်တေချောင်းကို၎င်းမအောင်မေယုံမှားသောစိတ်နှင့်ကင်း၍ဘုရားသခင်ဂရိတော်ကို တွေးတောခြင်းမရှိယုံကြည်အားကြီးသဖြင့်ဘုရားသခင်ကိုချီးမွမ်း၍ဂတိထားတော်မူသောသူသည်ဂတိတော်အတိုင်းတတ်နိုင်တော်မူသည်ကိုစိတ်ဆွဲလန်းလေ၏ ထိုကြောင့်သူ၏ယုံကြည်ခြင်းကို သူ၏ဖြောင့်မတ်ခြင်းကဲ့သို့မှတ်တော်မူ၏။23ထိုသို့မှတ်တော်မူသည်ဟုအာဗြဟံအကျိုးကိုသာ ကျမ်းစာ၌ရေးထားသည်မဟုတ်။ငါတို့အကျိုးအလိုငှါရေးထားသတည်း။ငါတို့သခင်ယေရှုကိုသေခြင်းမှထမြောက်စေတော်မူသောသူကိုငါတို့သည်ယုံကြည်လျှင်၊ထိုယုံကြည်ခြင်းကိုငါတို့၏ဖြောင့်မတ်ခြင်းဟုမှတ်တော်မူလတံ့။ ထိုသခင်ယေရှုသည်ငါတို့အပြစ်ကြောင့်အပ်နှံခြင်းကိုခံတော်မူ၏။ငါတို့သည်ဖြောင့်မတ်ရာသို့ရောက်မည်အကြောင်းထမြောက်တော်မူ၏